အခန်းကြီး34အငယ်1မှ12တဖန်မောရှေအားသာရဘုရားကတင်ဒီဣဒေလအမျိုးသားတို့အားဆင့်ဆိုရမည်မှာတင်တို့သည်ခါနန်ပြည်သို့ရောက်ကြသောအခါတင်တို့အမွေခံရသောခါနန်ပြည်နယ်အပိုင်းခြားဟုမူကားတောင်မျက်နှာတွင်ဇိနတောင်မှအေဒုံပြည်အနား၌ရှောက်လျင်တောဒုံအိုင်အရှိဆွန်းသည်တောင်ဘက်အပိုင်းခြားဖြစ်ရမည်တောင်ဘက်အပိုင်းခြားသည်တောင်မျက်နှာမှလည် အာကရဗိမ်ကုန်းကိုလျှောက်လျက်ဇိနရွာသို့ရောက်ရမည်ထိုရွာကပြန်၍ကာဒေရှဘာနာရွာဟာဇယတ်ဒါရွာအာဇမုံရွာကိုလျှောက်သည်ဖြင့်အာဇမုံရွာမှပြန်၍အေဂုတုချောင်းကိုလိုက်လျက်ပင်လယ်၌ဆုံးရမည်အနောက်ဖက်၌ပင်လယ်ကြီးသည်အနောက်အပိုင်းခြားဖြစ်ရမည်မြောက်ဖက်အပိုင်းခြားသည်ကြီးသောပင်လယ်ကထွက်၍ ဟောရတောင်ကိုရှေ့ရှုသွားပြီးလျှင်၊ထိုတောင်မှဟာမတ်လမ်းဝ၊ဇေဒဒ်ရွာ၊ဇိဖြုန်ရွာကိုရှောက်၍ဟာဇရေနန်ရွာ၌ဆုံးရမည်။အရှေ့အပိုင်းအခြားသည်ဟာဇရေနန်ရွာမှထွက်၍ရှေဖံရွာသို့ရောက်ပြီးလျှင်၊အာဣနရွာအရှေ့သို့ရှောက်၍ရိဗလာရွာသို့သွားရမည်။ထိုရွာမှထွက်၍ဂင်္နေသရက်အိုင်အရှေ့ကမ်းကိုရှောက်သဖြင့် ယော်ဒန်မြစ်ကိုလိုက်၍တောတုံအိုင်၌ဆုံးရမည်ဤ၍ကားတင်တို့အမွေခံရသောပြည်နယ်အပိုင်းခြားဖြစ်သည်ဟုမိန်တော်မူ၏အငယ်73မှ75မောရှိကလည်းဤ၍ကားတင်တို့သည်စေရည်တံချ၍အမွေခံရသောပြည်ဒါဝရဖျားမှားထားတော်မူသည့်အတိုင်းအမျိုး၉မျိုးနှင့်အမျိုးတစ်ဝက်၌ဝေပေးရသောပြည်ဖြစ်သည် ရုဗင်အမျိုးသားဂဒ်အမျိုးသားမနာရှေအမျိုးသားတဝက်တည်းဟုသော အမျိုးနှမျိုးနှင့်တဝက်တို့သည်မိမိတို့အမွေခံသောမြေကိုယော်ဒန်မြစ်အရှိယေရီခေါမြို့တစ်ဖက် နေထွက်ရာဘက်၌ဘိုးဘအဆွေအမျိုးအလိုက်ခံရကြပြီဟုဣဒေလအမျိုးသားတို့အားမှားထားလေ၏အငယ်16မှ29တပန်းသာရဖျားသည်မောရှိအားမိန်တော်မူသည်ကား အမျိုးသားတမျိုးလျင်မင်းတပန်းစီ၍၍ထိုမင်းတို့သည်ယေပရောဟိတ်ဧလာဇာနုံဤသားယောရှုတို့နှင့်ဝိုင်းလျက်ခါနာန်ပြည်ကိုဝေ၍တင်တို့အားအမွေပေးရကြမည်ရွေးရသောမင်းတို့၏အမိကားယူဒအမျိုးသားတဲကယေဖုန်နာတာကာလက်ရှိမုန်အမျိုးသားတဲကအမိဟုတ်သားရှေမွေလဗေယမင်အမျိုးတဲကကိတလုံသား ဧလိဒတ်ဒန်အမျိုးကိုအုပ်ဆိုးသောသူယောဂလိတာဗုတ်ကိယောတတာတို့တွင်မနာရှေအမျိုးကိုအုပ်ဆိုးသောသူအေဖုတ်တာဟန်ယေလအေဖရေမျိုးကိုအုပ်ဆိုးသောသူရှိပတန်တာကေမွေလဇာဘုလိုမျိုးကိုအုပ်ဆိုးသောသူပါနက်တာအေလိစပန်ဤတခါမျိုးကိုအုပ်ဆိုးသောသူအာဇုံတာပါလတေလ အာရှအမျိုးကို အုပ်စိုးသောသူရှေလောမိသားအဘိဟုတ်၊နဿလိအမျိုးကိုအုပ်စိုးသောသူ အမိဟုတ်သားပေဒဟေလတည်း။ဤသူတို့သည်ခါနာန်ပြည်၌ဣသရေလအမျိုးသားတို့အားအမွေမြေကို ဝေပေးစေခြင်းငှါထာဝရဘုရားခန့်ထားတော်မူသောသူ ဖြစ်ကြသတည်း